အခန်းကြီး15အငယ်1မှ8တပန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားတစ်တော်၌ခဲ့တာမညာဖြစ်သောစပြည့်နွယ်သားသည်အခြားသောတစ်သားထက်မြတ်သောအရာစုံတစ်ခု ရှိသလိုတစုံတစ်ခုကိုလှုပ်အံ့သောငါစပြည့်နွယ်သားကိုယူတတ်သလိုတစုံတစ်ခုကိုဆွဲထားเสียတစုကိုစပြည့်နွယ်သားဖြင့်လှုပ်တတ်သလို ထင်းဖို့မိတဲ့သို့ချက်တတ်၏မိသည်လည်းအရင်အဖျားအလဲကို လုံတတ်၏အသုံးဝင်တတ်သလိုမိမလောင်မီအသုံးမဝင်လျင်မိလောင်၍ကျွမ်းပြီးမှ အသုံးမဝင်ဟုသာ၍ဆိုပွဲရှိသည်မဟုတ်လောဤအမှု၌အရှင်သာရဖျားမိန်တော်မူသည်ကားတောပင်တွင်မိမွေးเสียထင်းဖို့ငါအပ်သောစပြစ်တွင်တားခဲ့သူယေရုရှလင်မြို့သားတို့ကိုငါအပ်မည် သူတို့တစ်ဖက်၌ငါသည်မျက်နာကိုထားမိသူတို့သည်မိတပုံမှထွက်၍တပုံ၌လောင်လိမ့်မည်သူတို့တစ်ဖက်၌ငါသည်မျက်နာကိုထားသောအခါငါသည်သာရဖျားဖြစ်ကြောင်းကိုသင်တို့သိရကြလိမ့်မည်သူတို့သည်ငါကိုအထက်ထက်ပြစ်မှားသောကြောင့်ငါသည်သူတို့ပြည်ကိုလူစိတ်ညံရာအရက်ဖြစ်စေမည်ဟု အရှင်သာရဖျားမိန်တော်မူ၏